ရခေါ်ကြပါတတိပဋ္ဌာန်၄ပါးမြတ်တရားတတိပဋ္ဌာန်၄ပါးဘာတွေတော့ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန် စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်တတိပဋ္ဌာန်ဆိုတာဘာအဓိပ္ပာယ်ရှိတော့မကြားရဘူး တတိပဋ္ဌာန်ဆိုတာတတိဥစည်းသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းဒီလိုမဟုတ်လားတတိပဋ္ဌာန်ဆိုတာဘာလဲတတိဥစည်းသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းဟုတ်ပြီလားတတိပဋ္ဌာန်ဆိုတာဘာလဲ တတိဥစီတော်စိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းဘာကိုရှုတာလဲရုပ်ကိုရှုတာနာမ်ကိုရှုတာနာမ်ဆိုတာစိတ်ဟုတ်တယ်မလားရုပ်မှာထင်းထင်းရှားရှားဖြစ်ပေါ်နေတဲ့သဘောတွေကိုစူးစူးဆိုင်ဆိုင်ရှုတယ်တတိပဋ္ဌာန် စိတ်နာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့သဘောတွေကိုစူးစူးဆိုက်ဆိုက်ရှုတယ်သတိပဋ္ဌာန်ဟုတ်ပြီလားယုံနံတို့၌ဖြစ်နေရှိနေတဲ့သဘောတွေကိုတတိဥစည်းသောစိတ်ဖြင့်စူးစူးဆိုက်ဆိုက်ရှုတာကိုတတိပဋ္ဌာန်ဟုတ်ကလားရှုတော့ဘယ်လိုရှုရမလဲ ရှိတာကို ရှိတဲ့အတိုင်းပဲရှုဖြစ်နေတာကို ဖြစ်နေတဲ့အတိုင်းပဲရှုဟုတ်သလားအဲ့ဒါဘူတံဘူတာတောပတ္တိလို့ဘုရားဟောတာဘူတံရှိနေဖြစ်နေတဲ့သဘောကိုဘူတာတောရှိနေဖြစ်နေတဲ့အတိုင်းပတ္တိရှုတိဤတဲ့ဘယ်လိုရှုတာတဲ့တော့ ရှိနေဖြစ်နေတဲ့သဘောကိုရှိနေဖြစ်နေတဲ့အတိုင်းရှုတာနားနေရင်နားတယ်လို့ရှုတာကျင်းနေရင်ကျင်းတယ်လို့ရှုတာလှုပ်နေရင်လှုပ်တယ်လို့ရှုတာရိမ့်နေရင်ရိမ့်တယ်လို့ရှုတာပြင်းနေရင်ပြောနေရင်စိတ်ပြက်နေရင်စိတ်မချမ်းသာရင်စိတ်ချမ်းသာနေရင် အစာရှိသည်ဖြင့်စိတ်လွင့်နေရင်စဉ်းစားနေရင်စိတ်ကူးနေရင်စိတ်ထဲမှာတစုံတရာမြင်နေရင်ဟုတ်ပြီလားအဲဒါလို့ဖြစ်တာဖြစ်နေတဲ့အတိုင်းရှိတာရှိနေတဲ့အတိုင်းသတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုတာကိုဘာခေါ်လဲသတိပဋ္ဌာန် ရှုတော့ဘာကြိုးရရှုတော့ရှုမှတ်မှုဆက်ဆံမိရင်တည်ငြိမ်တဲ့တမာရီဖြစ်လာတယ်တည်ငြိမ်တဲ့တမာရီဖြစ်လာရင်ယုံ nant သဘောအမှန်တိုင်းသိတဲ့အသိဖြစ်ပေါ်တယ်ဟုတ်ကဲ့လားဘာကိုအမှန်တိုင်းသိတာလဲ ရုပ်တဘာဝကို အမှန်တိုင်းသိတဲ့အတိစိတ်နာရဲ့တဘာဝကို အမှန်တိုင်းသိတဲ့အတိဖြစ်တယ်အမှန်တိုင်းသိတယ်ဆိုတာသူ့တဘာဝအရှိတိုင်းသိတာကို အမှန်တိုင်းသိတယ်ခေါ်တယ်ရှိတာကတစ်မျိုးသိတာကတစ်ဖုံဆိုရင်အမှန်တိုင်းသိတာမဟုတ်ဘူး ဥပမာခန္ဓာကိုယ်တဏှာရာကယားနေရင်ဟောဒါဖြင့်ယားနေတဲ့သဘောပဲမခံစားတဲ့သဘောပဲလို့သိရင်မှန်သလားမှားသလားသိကြလားအဲ့ဒါငါယားနေတယ်ယားနေတဲ့ငါရှိတယ်လို့သိရင်နော်ယားရာဟာငါဟုတ်သလားလူလား ယောက်ျားလားမိန်းမလားဒါတင်ပါလေအဲမခံသာတဲ့သဘောပဲအဲ့ဒီမခံသာတဲ့ရားနေတဲ့သဘောပဲလို့သိရင်အမှန်သီလားအမှားသီလားအဲ့ဒါကိုဝိပဿနာဉာဏ်လို့ခေါ်တာသူ့တဘာဝအတိုင်းအမှန်တိုင်းသိတာကိုဝိပဿနာဉာဏ်လို့ခေါ်တာ အဲ့ဒီယာရာကိုယားတယ်ယားတယ်လို့ရှုသိနေလို့စူးစူးဆိုက်ဆိုက်ရှုရင်းကယာရာပျောက်သွားတဲ့ခါကျတော့ဩယာရာပျောက်သွားတကူလို့သိရင် အမှန်တိုင်းသိတာလားအမှားသိတာလားအဲ့ဒီကမှတစင်ပျောက်သွားတဲ့အတွက်ဩမမြဲပဲကိုလို့သိတာကရောဟုတ်ပြီလား အဲ့လိုအမှန်တိုင်းသိတာကိုဘာခေါ်လဲဝိပဿနာဉာဏ်ဟုတ်ကဲ့လားရုပ်မှာ ဖြစ်နေတဲ့သဘောဖြစ်နေတဲ့အတိုင်းအမှန်တိုင်းသိတာဝိပဿနာဉာဏ်စိတ်နာမှာ ဖြစ်နေတဲ့သဘောဖြစ်နေတဲ့အတိုင်းအမှန်တိုင်းသိတာဝိပဿနာဉာဏ်အဲ့ဒါလို့ ရားနေတဲ့မခန္ဓာတဲ့သဘောပါလားနားနေတဲ့မခန္ဓာတဲ့သဘောပါလားကြိုက်နေတဲ့မခန္ဓာတဲ့သဘောပါလားလို့အဲ့ဒါလို့သိတဲ့အချိန်မှာရားနေတဲ့ငါဆိုတာကြီးရှိတယ်လို့သိသလားမသိဘူးလားအဲ့တော့ရားနေတဲ့ငါရားနေတဲ့လူဆိုတဲ့အသည့်အဲ့ဒီအချိန်မှာပျောက်သလားရှိသလား ပျောက်တာဟာဘာကြောင့်ပျောက်တာလဲရာနေတဲ့ငါရာနေတဲ့ပုဂ္ဂိုလ်တ attva ရှိတယ်လို့ဆိုတဲ့အယူအဆပျောက်သွားတာဘာကြောင့်ပျောက်တာတော့သိလို့ပျောက်တာဟုတ်လားဘယ်လိုသိလို့ပျောက်တာလဲအမှန်တိုင်းသဘာဝအတိုင်းသိလို့ပျောက်တာအဲ့ဒါအရေးကြီးတယ်။ဘာကြောင့်အခဏပုဂ္ဂိုလ်တ attva ငါဆိုတဲ့ အတိမှားပြောက်သွားတာလဲအမှန်တိုင်းသဘာဝအတိုင်းသိလို့ပြောက်တာဟုတ်တယ်မဟုတ်လားအဲ့တော့အမှန်တိုင်းသဘာဝတိုင်းရနေတဲ့မခံစားတဲ့သဘောမျှပဲလို့သိတော့အဲ့ဒီရတဲ့သဘောမခံစားတဲ့သဘောနဲ့ပတ်သက်လို့စိတ်ထဲမှာစိတ်မကောင်းခြင်းစိတ်ဆိုးခြင်းစိတ်ပြက်ခြင်းဖြစ်ပါအောင်မလား ဒီလိုမဟုတ်ဘဲနဲ့မလေးငါနဲ့နော်ရလိုက်တာဟဲ့ဒီရတာကလည်းဘလောက်မှပျောက်မလဲနဲ့ငါရတယ်လို့သိရင်စိတ်ထဲမှာစိတ်မချမ်းသာခြင်းစိတ်မကောင်းခြင်းမနှိမ့်ညိုခြင်းဒီသဘောဖြစ်မလာဘူးလားအဲ့ဒီသဘောကကိလေသာခေါ်တာပေါ့မနစ်မြုပ်ခြင်းစိတ်ဆိုးခြင်းစိတ်မကောင်းခြင်းဆိုတာဒေါသပဲဟုတ်လား အဲ့ဒီဒေါသကိလေသာဟာငါရားနေတယ်လို့သိလို့ဖြစ်တာလားဓမ္မမဟုတ်ရားနေတဲ့သဘာဝမျှပဲလို့သိလို့ဖြစ်တာလားဟုတ်လားငါရားနေတယ်လို့သိလို့ဖြစ်တာတကယ်လို့သာဩဒါဖြင့်မခံရတဲ့ရားနေတဲ့သဘောမျှပါလားလို့သိရင်တော့ခဏဒေါသဖြစ်ပါမလားအဲ့ဒေါသကိလေသာခေါ်တယ်မဟုတ်လား ဒီတော့ကိလေသာဟာငါပုဂ္ဂိုလ်တ attva ဆိုတဲ့အယူအဆရှိရင်ကိလေသာဖြစ်ပေါ်တယ်ဟုတ်တယ်မဟုတ်လားငါပုဂ္ဂိုလ်တ attva ဆိုတဲ့အယူအယူအဆမရှိရင်ကိလေသာမဖြစ်ဘူးဩဒါသဘာဝမျှပဲဖြစ်ပြီးပြတ်သွားတဲ့သဘောပဲဩမမြဲတဲ့သဘောပဲ အဲ့လိုအမှန်တိုင်းသဘာဝကိုသိရင်ဒေါသဖြစ်သလားလောဘကိုဖြစ်သလားအဲ့တော့ကိလေသာဖြစ်ခြင်းရဲ့အကြောင်းဟာဘယ်ဟာလဲငါပုဂ္ဂိုလ်တ attva ရှိတယ်ဆိုတော့အယူမှားဟုတ်ကလားကိလေသာဖြစ်ခြင်းရဲ့အကြောင်းကဘာလဲ ဖြစ်ခြင်းရဲ့အကြောင်းဟုတ်တယ်မလားဥပမာဈဉ္ညာလျှောက်တော့ကြွခြင်းနဲ့ကြွတယ်လှမ်းတယ်ချတယ်ထိတယ်ရှုနေတယ်ပထမရှုစမှာတော့စိတ်ကမတည်ငြိမ်နေတော့တော်ကြထွက်သွားလိုက်ဟိုတရားဟိုစဉ်းစားလိုက်ဒီစဉ်းစားလိုက်ပြန်ပြီးကြွတယ်လှမ်းတယ်ချတယ်ရှုလိုက်အဲ့ဒါလိုရှုနေတော့ခါမှာတော့ ငါနဲ့နော်စဉ္ညာလျှောက်ရတာမကောင်းလိုက်တာကြွားတာနဲ့ကြွားတယ်လို့မှတ်တဲ့စိတ်ကလည်းမတည့်ဘူးလှမ်းတာနဲ့လှမ်းတယ်ဆိုမှတ်တဲ့စိတ်ကလည်းမတည့်ဘူးမတည့်တဲ့အပြင်စိတ်ကဟိုထွက်ဒီထွက်ထွက်နေတယ်အဲ့ဒီခါကျတော့ငါနဲ့နော်စဉ္ညာလျှောက်ရမကောင်းလိုက်တာထိုင်မှထမရဲ့ငါနဲ့တော့စဉ္ညာလျှောက်ရတာမကောင်းလိုက်တာဆိုတာဟာ စိတ်ပြက်နေတာလားစိတ်ပျော်နေတာလားအဲ့ဒါဒေါသပဲခေါ်ရမလားအဲ့ဒီဒေါသဟာဈဉ္ညာလျှောက်ခိုင်းမှာငါဈဉ္ညာလျှောက်နေတယ်အဲ့ဒါလိုယူဆလို့ဖြစ်တာမဟုတ်လားဒီလိုမဟုတ်ဘဲနဲ့ ကြွားကျင်တယ်ကြွားတယ်လှမ်းတယ်ချတယ်ထိတယ်ကြွားကျင်တယ်ကြွားတယ်လှမ်းတယ်ချတယ်ထိတယ်လို့ရှုလို့ရှုတိုင်းရှုတိုင်းကြွားတာလေးပေါ်စိတ်ကလေးကကပ်ပြီးတည်တယ်လှမ်းတာလေးပေါ်စိတ်ကလေးကကပ်ပြီးတည်တယ်ချတာလေးပေါ်စိတ်ကလေးကကပ်ပြီးတည်တယ်ထိတာပေါ်စိတ်ကလေးကကပ်ပြီးတည်တယ်အဲ့ဒါလို့စိတ်ဟာရှုဟာရှုဟာသဘောပေါ်မှာကပ်ကပ်ကပ်ကပ်တည်သွားရင် ငါစဉ္ညာလျှောက်တယ်လို့မသိတော့ဘဲနဲ့ရွေ့နေတဲ့သဘောတွေပါပဲလားလို့သိလာကြွတယ်ဆိုတော့လည်းရွေ့တဲ့သဘောပဲသိတယ်လှမ်းတယ်ဆိုတော့လည်းရွေ့တဲ့သဘောပဲသိတယ်ခြားတယ်ဆိုတော့လည်းအောက်ဘက်ရွေ့သွားတဲ့သဘောပဲသိတယ်ထိတယ်ဆိုတဲ့သဘောတော့တော့လည်းပဲထိတဲ့သဘောပဲသိတယ်ခြေတော့ပုံတရံတောင်တခါတရံမတွေ့ရတော့ အဲ့ဒီကြွရွေသဘောလှမ်းရွေသဘောခြားရွေသဘောထီသဘောဒီသဘောပဲသိရတော့အဲ့ဒီရွေနေတဲ့သဘောကိုငါလို့ယူဆသလားမယူဆဘူးပုဂ္ဂိုလ်တ attva လို့ကယူဆသလားသိတာကိုကရွေနေတဲ့သဘောလို့သိတာမလားအဲ့လိုသိတာမှန်သလားမှားသလားဘာကြောင့်မှန်တော့ ရွေတာကို ရွေတယ်လို့သိလို့မှန်တာပေါ့မဟုတ်လားသူ့သဘာဝအတိုင်းသိလို့မှန်တယ်ဒီတော့အဲဒါလို့ရှူရင်ရှူရင်နဲ့ရှုစိတ်နဲ့အရှုခံအာယုံနဲ့ကပ်မိကပ်မိကပ်မိကပ်မိပြီးတော့ရွေ့ရွေ့သွားတဲ့သဘောပါလားထိနေတဲ့သဘောပါလားလို့ဒီလောက်ကလေးသိနေတဲ့အချိန်မှာငါစဉ္ညာရှောင်နေတယ်ဆိုတော့အယူအဆရှိသလားမရှိဘူးလား မရှိတော့အဲ့ဒီချိန်မှာမလေးဈဉ္ညာလျှောက်လို့ကောင်းလိုက်တာဟဲ့အင်းဈဉ္ညာလျှောက်လို့လည်းမကောင်းပါဘူးဆိုတော့အဲ့ဒီသဘောတွေစိတ်แท้ဖြစ်သလားဈဉ္ညာလျှောက်လို့ကောင်းလိုက်တာဆိုတာကသဘောကြတာသဘောကြတော့လောဘဟုတ်ကဲ့လားအင်းကောင်းလျှောက်ရတယ်လည်းကောင်းလည်းမကောင်းဘူးလို့အဲ့လိုဖြစ်တော့ဒေါသအဲ့လောဘဒေါသကိလေသာဟာ ရွေ့နေတဲ့သဘောတွေမျှပါလားလို့သိလို့ဖြစ်တာလားသို့မဟုတ်ငါဇင်းညာလျှောက်နေတယ်ဇင်းညာလျှောက်နေတယ်ငါရှိတယ်လို့ယူဆလို့ဖြစ်တာလားဟုတ်ကဲ့လားအဲ့ဒါကြောင့်ဖြစ်တာအဲဒီကိလေသာဟာငါပုဂ္ဂိုလ်တ attva ဆိုတဲ့အယူအဆဖြစ်ရင်လောဘကိလေသာလည်းဖြစ်နိုင်တယ်ဒေါသကိလေသာလည်း ဖြစ်နိုင်တယ်တခြားကိလေသာတွေလည်းဖြစ်နိုင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီငါပုဂ္ဂိုလ်တ attva ဆိုတဲ့အယူဆမရှိဘဲနဲ့ရွေ့နေတဲ့သဘောမျှပါလားပူနေတဲ့သဘောမျှပါလားမခံစားတဲ့သဘောမျှပါလားလို့အဲ့ဒါအဲ့ဒါလို့အမှန်အတိုင်းသိနေရင်ဖြင့်ခုနကိလေသာဖြစ်မလားမဖြစ်ဘူးလားသိကြတယ်နော် အဲ့ဒါလို့သိတာဟာရှုလို့သိတာမဟုတ်လားရှုလို့သိတယ်သိတဲ့အတွေ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှအမြင်မှပျောက်သွားတယ်အဲ့ဒါကိုပဲတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကွာတယ်လို့ခေါ်တယ်ပုဂ္ဂိုလ်ပဲတ attva ပဲငါပဲလို့အဲ့လိုအသိမှနေတာကိုတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိခေါ်တယ်ဟုတ်ကဲ့လားအဲ့ဒါ အမှန်အတိုင်းသိလို့ဒီပုဂ္ဂိုလ်တ attva အသိမှအမြင်မှ ဖြစ်တာလားအမှန်အတိုင်းမသိလို့ဖြစ်တာလားဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှ အမြင်မှတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိပယ်ရှားနိုင်မှုရာအတွက်အသိမှန်ဖို့လိုသလားအသိမှားဖို့လိုသလား ဟုတ်တယ်မလားဟောဒါသဘာဝတရားပဲဒါပြီးဖြစ်ဖြစ်ဖြစ်ပြီးပြက်နေတဲ့သဘောပဲဒါဖြင့်အေးသဘာဝသက်သက်ပဲဒါဖြင့်ရွေရှားလှုပ်ရှားသဘာဝသက်သက်ပဲလို့သူ့သဘာဝအတိုင်းအမှန်အတိုင်းသိဖို့လိုတယ်အဲဒါလို့အမှန်အတိုင်းသိခြင်းရင်ဘာလုပ်ရမလို့ရှုရမယ်ဟုတ်ကဲ့လားဘာကိုရှုရမလဲ ရုပ်ကိုရှုရမယ်နာမ်ကိုရှုရမယ်ဘလို့ရှုရမလဲရှိနေဖြစ်နေတဲ့အတိုင်းရှုရမယ်ဟုတ်ကလားမြတ်စွာဘုရားဟောတဲ့စကားလေးတစ်ခွန်းကို ပြောပြမလို့သေချာနားဆိုင်ထောင်ကြည့်စကားလေးလို့ဆိုပေမဲ့လို့ယောဂီတွေ သိပြီးအတွေးခေါင်သွားမှဆိုလို့မို့စကားလေးလို့ပြောတာအမှန်တော့ဒီစကားတစ်လုံးဟာသက္ကာယဒိဋ္ဌိပြုတ်စေကိလေသာငြိမ့်စေဆင်းရဲငြိမ့်စေတဲ့စကားတစ်လုံးပဲအဲဒါကြောင့်တကယ်တော့စကားလေးတစ်လုံးမဟုတ်ဘူးစကားလေးတစ်ခွန်းမဟုတ်ဘူးပါတော့စကားကြီးတစ်ခွန်းနော်နားထောင်ကြည့် နားထောင်ပြီလားသိကြလားနားများလှဲထားသေးသလားလဲအောင်နော်နားဘယ်လိုလှဲမလို့တုံးလုံးလှဲလိုက်ရင်နားလဲမသွားဘူးလားဟုတ်ကလားတတိယဝိယဩမတ္ထောတရှမာနောဝမတ္တကေ တက္ကရာဒိဋ္ဌိပဟာနာယသတ္တောဘိက္ခုပရိပစေပဏိယဝိယဩမထောတရှမာနောဝမထကေတက္ကရာဒိဋ္ဌိပဟာနာယသတ္တောဘိက္ခုပရိပစေနားလဲတယ်မဟုတ်လားဟမ်ဩဒါလောက်ရှင်းရှင်းလေးကို ဘာမှဒီထက်အရှုပ်ထွေးမှာပါဘူးရှင်းလို့ကဲနားမလဲရင်တစ်ခါပြန်ရွတ်လိုက်အောင်မယ်တတိယဝိယဩမထောတခြားမနောဝမထကေတက္ကရာဒိဋ္ဌိပဟာနာယသတောဘိက္ခုပရိပစေခိုင်လဲပြီလားဩဖြင်းလိုက်တယ်နော် ပြင်းလိုက်တာညံ့လိုက်တာချမ်းမြေ့ယောဂီမှမဟုတ်ပဲပဲကိုင်းနာထောင်သက္ကာယဒိဋ္ဌိပဟာနာယပုဂ္ဂိုလ်တ attva ငါဆိုတဲ့အယူမှားသက္ကာယဒိဋ္ဌိကိုပယ်ဖို့ရာဘာကိုပယ်ဖို့တဲ့တော့ဟုတ်ကဲ့လား တက္ကယဒိဋ္ဌိပဟာနာယပုဂ္ဂိုလ်တ attva ငါဆိုရက်အယူမှားတက္ကယဒိဋ္ဌိကိုပယ်ဖို့ရာတတိယဝိယဩမထောလှန်ကြီးနဲ့အထက်ကနေအောက်ဆိုင်ချပြီးတော့အထိုးခံရသူကဲ့သို့၎င်းဒရှမနောဝမတ္တကေခေါင်းမှမီးလောင်တဲ့ပုဂ္ဂိုလ်ကဲ့သို့၎င်း ဘိက္ခုယဟန်သည်ဝါဘိက္ခုသန္တရာဘေးကိုကြောက်တဲ့ယောဂီသည်သတော်အမြဲမပြတတိကရှုမှတ်လျက်ပရိပဇေကျင့်ကြံကြိုးကိုအားထုတ်ရ၏ပါဠိတကြောမြန်မာတကြောပဲပြန်လဲအောင်မယ်ပြန်ပြီးတော့ပြန်လဲတေချာနားထောင်တော့ တက္ကရာဒိဋ္ဌိပဟာနာယပုဂ္ဂိုလ်တ attva ငါဆိုတဲ့အယူမှားတက္ကရာဒိဋ္ဌိကိုပယ်ရှားဖို့ရာတတ္တိယဝိယဩမထောလှန်ကြီးဖြင့်အထက်ကနေအောက်ပေါက်အောင်အထိုးခံရသူကဲ့သို့၎င်းဒရှမနောမတ္တကေခေါင်းမှမီအလောင်းခံရသူကဲ့သို့၎င်း ဘေခုယဟန်သည်တတော်မပြတ်မလတတိကရှုမှတ်လျက်ပရိပဇေကျင့်ကြံကြုကုတ်အာထုတ်ရ၏နားလည်လားမရှင်းဘူးလားပါတယ်တော့လူရင်းကအဲ့ဒီ ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိပယ်ရှားဖို့ရာအရေးတကြီးရှုမှတ်ပါကြိုးကြိုးစားစားရှုမှတ်ပါပြင်းပြင်းထန်ထန်ရှုမှတ်ပါတင်းတင်းရင်ရှုမှတ်ပါရှုမှတ်မှုချင်းဆက်ဆက်တော့ရှုမှတ်ပါဒါပြောတာတက္ကရာဒိဋ္ဌိဗဟာနာယတက္ကရာဒိဋ္ဌိကိုပယ်ဖို့ရတတော်မပြတ်မလရှုမှတ်လျက်ဟောပါတယ်တော့မပြတ်မလရှုမှတ်လျက် စကားပြောနေရမှာတယ်လားငေးနေရမှာတယ်လားမှတ်လွတ်ပြီးမော့နေရမှာတယ်လားဘာလို့ရမှာတယ်စက္ကန့်တိုင်းမိနစ်တိုင်းအချိန်ရှိသမျှမပြတ်မလရှုမှတ်လျက်ပြိပစေကြင့်ကြံကြိုးကိုအာထုတ်ရ၏တဲ့ဘာလို့ရမှာလဲမပြတ်မလရှုမှတ်ပြီးအာထုတ်ပါတဲ့ဘာလို့ဖို့လဲ သက်ကာယဒိဋ္ဌိကိုပယ်ဖို့ဟုတ်ပြီလားဒါဖြင့်အဲ့ဒီသက်ကာယဒိဋ္ဌိကိုပယ်ဖို့ဘလောက်များအရေးကြီးသလဲလို့ဆိုတော့တတိယဝိယဩမတ်တော့လှန်ကြီးနဲ့အထက်ကနေအောက်ပေါက်အောင် အထိုးခံရသူကဲ့သို့၎င်းဥပမာဒရှမနောကမတ္တကေ ခေါင်းမှန်ပြီးအလောင်းခံရသူကဲ့သို့၎င်းပြိပစေပြင်းပြင်းထန်ထန်တင်းတင်းရင်းရင်းအရေးတကြီးကြိုးစားအထောက်ရ၏တဲ့ဟောပါတယ်တော့လှန်တဲ့အထက်ကနေအောက်ပေါက်အောင်အထိုးခံရတဲ့ပုဂ္ဂိုလ်ခေါင်းမိလောင်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးလို့အရေးတကြီး ဒီတက္ကဒိဋ္ဌိမငြိမ်းရင်ဖြစ်မဖြစ်ပေဘူးဆိုတဲ့စိတ်နဲ့မပြတ်မလားဒလစရှုမှတ်ပြီးတော့အာထုတ်ပါဘုရားမိန်ကြတာမြတ်စွာဘုရားမိန်ကြတာပေါ့ပေါ့လေးမဟုတ်လားဟမ်အမတန်အရေးကြီးတယ်လို့မိန်တာမဟုတ်လား very much important the most important မဟုတ်လား သိအရေးကြီးတယ်လှန်ထိုးခံရတဲ့လူဟာတဲ့အဲ့ဒီလှံကိုမြန်မြန်ဆွဲနှုတ်ပြီးတော့ဆေးကုဖို့ရအသက်ရှင်ဖို့ရအတွက်ဆေးကုဖို့အရေးကြီးတယ်တဲ့လှံကိုမြန်မြန်ပြန်ဆွဲနှုတ်ပြီးတော့ဆေးကုဖို့အရေးကြီးတယ်တဲ့ဒါဖြင့်ခေါင်းမိလောင်တဲ့လူကတော့ဘာအရေးကြီးတော့အဲမိကို ငြိမ်းဖို့အရေးကြီးတယ်တဲ့အဲ့ဒီနှမျိုးတည်းတဲ့တတ္တဝါမှာ ဖြစ်နေတဲ့အယူမှားသက်ကာယဒိဋ္ဌိပုဂ္ဂိုလ်တ attva ငါဆိုတဲ့အယူမှားကြီးကိုပယ်ရှားနိုင်ဖို့တရားရှုမှတ်ဖို့ကပိုအရေးကြီးတယ်တဲ့။ခေါင်းမိလောင်နေတယ်အဲ့ဒီမိမငိမ့်မှန်တဲ့ရှုမှတ်ပါအောင်တဲ့။မိငိမ့်ဖို့ရာက မီးငြိမ်းလိုက်လို့မလို့အသက်ရှင်ရင်ဒီတဘဝပဲတဲ့တက္ကဒိဋ္ဌိမပယ်နိုင်ဘူးဆိုလို့ရှိရင် မပယ်နိုင်ရင်တော့တဘဝပြီးတဘဝဘဝတွေမြောက်များစွာ ဖြစ်တဲ့အခါကျတော့ဆင်းရဲကဘဝပေါင်းများစွာခံရမယ်ဒါကြောင့်မလို့မီးငြိမ်းတတ်ဖို့တဲ့ဘာကပူရည်ကြည်လဲသက္ကာဒိဋ္ဌိပယ်ဖို့ကပူရည်ကြည်တယ်ထို့အတူပဲ လှန်နှုတ်ပြီးဆေးကုလို့အသက်ရှင်ရင်တဘဝပဲတဲ့တက္ကာဒိဋ္ဌိကိုမရှုမှတ်လို့တက္ကာဒိဋ္ဌိမပယ်နိုင်ဘူးဆိုလို့ရှိရင်တော့ဘဝပေါင်းများစွာဆင်းရဲကခံရအောင်မှာတဲ့ဒါကြောင့်ဘာဖို့တဲ့ဘာဖို့ကပိုအရေးကြီးတော့ အဲလှန်နှုတ်ဖို့မိငိမ့်ဖို့တဲ့တက္ကာယဒိဋ္ဌိပယ်နိုင်အောင် ရှုမှတ်ဖို့ကပိုအရေးကြီးတယ်အဲ့ဒါပြောတာ။ဒါမြတ်စွာဘုရားမိန့်ကြတဲ့စကားကလေးတခွန်းတော့ဟုတ်ကလား။စကားကလေးတခွန်းလား။အဲစကားကြီးတခွန်းနော်။အဲ့ဒီစကားကုန်းကိုအလေးအနက် လိုက်နာပြီးတော့ကြိုးကြိုးစားစားရှုမှတ်တဲ့ပုံကိုဆိုလို့ရှိရင်တက္ကရာဒိဋ္ဌိမငြိမ့်နိုင်ဘူးလားမပယ်ရှားနိုင်ဘူးလားပယ်ရှားနိုင်တယ်ဒါပြောတာတတိယဝိယဩမထောတခြားမနောဝမတ္တကေတက္ကရာဒိဋ္ဌိပဟာနာယသတောဘိက္ခုပရိပစေတတိယဝိယဩမထောလှန်တဲ့ အထက်ကနေအောက်ပေါအောင်ထိုးခံရသူကဲ့သို့၎င်းတရှမနောဝမတ္တကေကောင်းမှမီအလောင်ခံရသူကဲ့သို့၎င်းတက္ကရာဒိဋ္ဌိပဟာနာယပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှအမြင်မှ အယူမှကိုပယ်ရှားဖို့ရဘိက္ခုတန္တရာဘေးကိုကြောက်တဲ့ယောဂီသည်တတော် မပြတ်မလရှုမှတ်လျက်ပြိပစေကြင့်ကြံကြိုးကုပ်အားထုတ်ရ၏မရှင်းဘူးလားရှင်းတယ်နော်ယောဂီတို့တတိမထားမိလို့ပါယောဂီတို့အဲ့ဒါရွတ်ရွတ်နေတာပါမရွတ်ဘူးဘူးလားဘယ်ဘယ်ဘယ်တော့မှရွတ်တော့ဟမ်ဟမ် ဗါတဲ့တရားဂုဏ်တော်6ပါးဘယ်ဂုဏ်တော်ပါလဲဩပနေကောဟုတ်လားဩပနေကောအဝတ်အုပ်ရှောင်မီလောင်တော်လဲမတဖဲနှင့်စိတ်ထဲရောက်အောင်ကတ်ဆောင်တိုက်သောတရားတော်မြတ်ပါပေ၏စိတ်ထဲညံထဲမှာဒီအမှန်တရားကတ်နေအောင် အထုတ်ရမယ်တရားတဲ့အဝတ်မီးလောင်လဲမီးငိမ့်ဖို့တဲ့ဒီတရားမိမိစိတ်တဏ္ဍမှာရှိဖို့ပိုရေးကြည့်တယ်ခေါင်းမီးလောင်လဲမီးငိမ့်ဖို့တဲ့ဒီတရားမိမိတဏ္ဍမှာရှိနေဖို့အရေးကြီးတဲ့အတွက်တရားကိုပဲရှုမှတ်ပါအဲ့ဒါတော့အဲ့ဒီဂုံနဲ့ပြည့်စုံတဲ့တရားကိုဩပနေယိကာလို့ခေါ်သည်ဒီလိုမဟုတ်လား ဥပနိကောအဝတ်အုပ်ရှောင်မီလောင်သောလဲမတတ်ဖဲနှင်စိတ်แท้ရောက်အောင်ကတ်ဆောင်တိုက်သောတရားတော်မြတ်ပါပေ၏စိတ်แท้ကိုဒီအသိရောက်နေဖို့တက္ကရာဒိဋ္ဌိပယ်ရှားနိုင်အောင်ဘယ်အသိလဲဆိုတော့တဘာဝမြတ်ပါလားမမြဲတဲ့သဘောတွေပါလားဆင်းရဲတဲ့သဘောတွေပါလားပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောတွေပါလားဆိုတော့အသိတရားစိတ်แท้မှာအမြဲကတ်နေဖို့အဲ့ဒါက ပိုအရေးကြီးတဲ့အတွက်ခေါင်းမိလောင်တာတဲ့မိလောင်တဲ့အခါမိငိမ့်ဖို့တဲ့အဲ့ဒီဟာတက္ကဒိဋ္ဌိပယ်ဖို့ကပိုအရေးကြီးတယ်အဝတ်မိလောင်တာကိုမိငိမ့်ဖို့တဲ့တက္ကဒိဋ္ဌိပယ်နိုင်အောင်သဘာဝကိုသဘာဝမျှတာပဲလို့အမှန်တိုင်းသိတဲ့အသိဉာဏ်ဆိုတဲ့တရားမိမိတဏ္ဍမှာကပ်နေဖို့အရေးကြီးတယ်အဲ့ဒါပြောတာ ဥပနေကောအဝတ်အုပ်ရှောင်မိလောင်သောလည်းမတတ်ဖဲနှင့်စိတ်ထဲရောက်အောင်ကဆောင်တိုက်သောတရားတော်မြတ်ပါပေသည်သဘောပေါက်လားအခုမှပဲဥပနေကသဘောပေါက်တော့နော်ဟုတ်လားပေါက်ပြီလားပေါက်ပါပြီကိုတွေမဟုတ်သေးဘူးသဘောတရားပဲရှိသေးတယ်နော်သဘောတရားပေါက်ပေါက်တာ ကိုတွေပေါက်ဖို့မလိုဘူးလား ကိုရိပအောင်ကမပြတ်မလားရှုမှတ်နေရမည်ဟုတ်လားဆိုဘဂဝတာဓမ္မောရှင်တော်မြတ်ဗျာဟောမိန်ကြားသည်လောကုတ္တရာ၉ပါးမြတ်တရားသည်အဲလောကုတ္တရာ၉ပါးကဘယ်ဟာတွေလဲ မလေးပါဖိုလေးပါနိဗ္ဗာန်မဲ့အသည့်လေးစင်ဖိုအသည့်လေးစင်ဆင်းရဲငြိမ့်တဲ့နိဗ္ဗာန်ဟုတ်ကဲ့လားဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြသည်လောကုတ္တရာကိုပါမြတ်တရားသည် ဩပနေယိကောအဝတ်အရှောင်မိလောင်တော်လဲမတတ်ဖဲနှင်စိတ်แท้ရောက်အောင်ကဆောင်တိုက်တော်တရားတော်မြတ်ပါပေ၏အဝတ်မီလောင်လဲမီးမငိမ့်နဲ့အုံခေါင်းမီလောင်လဲမီးမငိမ့်နဲ့အုံဘာလို့ရမလို့တရားပဲ မှတ်လိုက်အောင်အဲ့ဒီတရားကိုယ်သဏ္ဍာန်မှာအမြဲတမ်းကန့်နေအောင်တရားပဲမှတ်လိုက်အောင်တဲ့ဆိုဘဂဝတာဓမ္မော အဲ့လိုစိတ်ထဲဒီတရားကတ်နေအောင်ဘလို့ဆောင်မလို့သတောဘိက္ခုပရိပဇေသတောမပြတ်မလရှုမှတ်လျက်ပရိပဇေจิตဉာဏ်ကြိုးကိုအထောက်ရဤတဲ့ပါတယ်တော့အဲရှုမှတ်နေပါတဲ့ရှုမှတ်နေလို့ရှိရင်ဒီတရားမိမိသဏ္ဍာန်ကနေတာပဲတဲ့ဟုတ်ကဲ့လား အဲ့တော့အဲ့လိုတရားမိမိတဏ္ဍာကပ်နေတယ်ဆိုတာသူများပြောလို့ယုံရမှာလားကိုယ်တိုင်ရှုမှတ်ကြည့်လို့ကိုယ်တဏ္ဍာတရားတွေ့မှယုံရမှာလားဟုတ်ကလားသူများပြောတဲ့စကားနဲ့ယုံရတာလားကိုယ်တွေ့မှုယုံရတာလားဟုတ်ကလားသိကြလား ဘသူပြောတော့မတ်စွာဘုရားဘယ်တော့ကပြောတော့သက်တော်ထင်ရှားရှိစေနှုံးကဟုတ်တယ်မဟုတ်လားနားထောင်ကြည့်ပါဘဂဝတာဓမ္မော ရှင်တော်မြတ်ဖရာဟောမိတ်ကြားသည်လောကုတ္တရာကုဝမြတ်တရားသည်တန်ဒိဋ္ဌိကောသူများပြောကြားစကားနှင့်မျှမယုံရပဲ ကျမ်းနာကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေ၏ဟုတ်လားအဲဒီနေ့သန္တိဋ္ဌိကလည်းနားလဲသွားပြီနော်ဩပနေဤကလည်းနားလဲသွားပြီဆိုဘဂဝါဒါတမောရှင်တော်မြတ်ဖရာဟောဟောမိန်ကြားသည်လောကုတ္တရာ၉ပါး မြတ်တရားသည်တန်ဒိဋ္ဌိကောသူများပြောကြစကားနှင့်မြမယုံရပဲကျနာကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေတည်း တရားကို ရှုမှတ်ရင်ရုပ်ရဲ့သဘာဝမမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတာကိုယ်တိုင်သိတာပဲကိုယ်ကိုယ်တိုင်နံတရားကိုရှုမှတ်ရင်လည်းစိတ်နံရဲ့ပုဂ္ဂိုလ်မဟုတ်တဲ့သဘောတ attva မဟုတ်တဲ့ပုဂ္ဂိုလ်အတ္တမဟုတ်တဲ့သဘောမမြဲတဲ့သဘောဆင်းရဲတဲ့သဘောဒီသဘောတွေကိုယ်ကိုယ်တိုင်မသိဘူးလားသိတယ်အဲ့တော့တစုံတစ်ယောက်က ခမည်းတော်ဘယ်လိုပြောနေလဲကျွန်တော်တော့မယုံပါဘူးကြည်ကြင့်မိမယ်လို့သိကြမှာသိမှာပါလို့အဲ့ဒါလို့ပြောရင်အဲ့ဒီလူကိုနှထင်ဆွဲထိုးဖို့မကောင်းလားဟမ်မကောင်းလားဒါဖြင့်ဘာလို့ဖို့ကောင်းတော့ဂိုင်းမယုံရင်လာခဲ့လေချမ်းမြေလာခဲ့ပါဆရာတော်တွေရှုမှတ်ညွှန်ကြားတဲ့အတိုင်းစူးစူးဆိုင်ဆိုင် စိတ်စိတ်ဆဆစိတ်စိတ်သာရှုမှတ်ပါမုတ်ချသိရစေမယ်မခေါ်နိုင်ဘူးလားခေါ်နိုင်တယ်တကယ်စူးစူးဆိုင်ဆိုင်စိတ်စိတ်ဆဆစိတ်စိတ်သာစကားမပြောပဲမငေးပဲမမောပဲစာမကြည့်ပဲစာမရေးပဲသာရှုမှတ်တယ်ဆိုလို့ရှိရင်နော် तू သိမလားဘူးလားအဲ့လိုများမခေါ်ဝန်းဘူးလားဩတရားကမှန်လို့လားမှားလို့လားဟုတ်ကလား ေဟိပတိကောလာကေသမာရှုစမ်းမာဟုဝမ်းသာရှင်လိုက်ဖိတ်ခေါ်တိုက်သောတရားတော်မြတ်ပါပေ၏ဟုတ်လားစိန်ခေါ်ဝန်းတဲ့တရားဆိုဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိတ်ကြသည်လောကုတ္တရာ၉ပါး မြတ်တရားသည်ဧဟိပတိကောလာခဲ့ဇမ္မာရှုဇမ္မာဟုဝန္တာရွှင်လိုက်ဖိတ်ခေါ်တိုက်သောတရားတော်မြတ်ပါပေတည်း So. တ်စွာဘုရားရဲ့တရားကယုံဟဲ့ယုံဟဲ့မယုံရင်နင်တို့မှားတယ်လို့အဲ့ဒီစကားယုံပြီးတော့ယုံရတာလားဘယ်လိုလဲကိုယ်တိုင်ကျင့်တော့ကိုယ်တိုင်သိလို့ဟုတ်ပါလားလို့ယုံရတာဟုတ်ကဲ့လားအဲ့ဒီတော့စိတ်မခေါ်ရဘူးလားခေါ်ရတယ်ဒါကြောင့်ဒီတရားဟောရတာအများ သိအရသာရှိတယ်ဘုန်းကြီးတို့အနိုင်နိုင်ငံတွေလျှောက်ဟောလည်းပဲကိုတရားကမှန်းနေတော့ဘယ်ဘယ်အချိန်ဆိုကောက်ဟောလိုက်ဟောရဲတယ်အထုတ်ခြင်းနဲ့ဆိုချက်ချင်းအထုတ်ခိုင်းဒီတော့အဲ့ဒါလို့လာပြီးတော့ရှုစမ်းပါလို့စိန်ခေါ်လို့လာပြီးတော့ရှုတယ်စူးစူးဆိုင်ဆိုင်စေစေဆတ်ဆတ်ရုပ် ရုပ်တဘာဝဖြစ်ထင်ရှားတော့ရုပ်တဘာဝရှုတယ်နာမ်တဘာဝထင်ရှားတော့နာမ်တဘာဝရှုတယ်အဲဒါလို့ရှုတဲ့အခါကျတော့အမေရှုတော့သားမသိပေဘူးလားဟမ်သိဘူးလားဒါဖြင့်အမေရှုတော့ဘယ်သူသိတော့ဟုတ်ကဲ့လားသားရှုတော့သားပဲသိတယ်အဖေရှုတော့ အဖေပဲသိတယ်သမီးရှုတော့ဟုတ်ကဲ့လားရှုတဲ့ပုံကိုယ်တိုင်းရှုတဲ့ပုံကိုယ်တိုင်းဟာကိုစီကိုငါကိုတရားကိုသိမသွားဘူးလားသိသွားတယ်ကိုစီကိုငါမရှုရင်တော့ဖြင့်မသိဘူးသူတော်မငှားပြီးအရှုခိုင်းရင်ဟောဟုတ်ကလားရွှေရကုံပေါ်မှာတော့အငှားဖျားရှိခိုးတာတော့အငှားရေကြံကပန်းကတာတော့ရှိတယ်မဟုတ်လား အဲအဲ့ဒါကတော့နားထောင်လို့ကုသိုလ်ဖြစ်ကောင်းဖြစ်မှာပေါ့လေအခုဒီဟာကတော့အငှားရှိမယ်ဆိုလို့ရှိရင်ဘာရမလဲဟုတ်ကဲ့လားဘသူရှိမှဘသူရတယ်လဲကိုရှိမှကိုရတယ်ဟုတ်ကဲ့လားမသေးကြဘူးလားသေကြတယ်သူများရှုနိုင်အောင်တိုက်တွန်းလို့သူများရှုသူများပဲရတယ်တိုက်တွန်းတဲ့လူရလားမရဘူး ဘဂဝါတာဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြားသည် လောကုတ္တရာဂုဘမြတ်တရားသည်ဝိညူဟိသစ္စာတိမြင်ပညာရှင်၈ပါးအရိယာများသည်သာလျှင်ပစ္စတံဝေရိတဘော ကိုစီကိုငါတိယခံစားရသောတရားတော်မြတ်ပါပေ၏သစ္စာတိမြင်ပညာရှင်၈ပါးဆိုတာအရိယာပုဂ္ဂိုလ်၈ပါးပြောတာ အရိယသစ္စာ၄ပါးသိမှအရိယပုဂ္ဂိုလ်ဖြစ်တာဟုတ်လောကီသစ္စာ၄ပါးသိုံနဲ့တော့မဖြစ်သေးဘူး။ညာအရိယသစ္စာ၄ပါးသိပြီဆိုလို့ရှိရင်တော့အရိယပုဂ္ဂိုလ်ဖြစ်ပြီးအဲ့ဒီပုဂ္ဂိုလ်က၈ယောက်သောတာပတ္တိမဲ့ရတဲ့ပုဂ္ဂိုလ်ကသောတာပတ္တိမဲ့ညာနဲ့အရိယသစ္စာ၄ပါးသိတယ်။သူမဲ့တရားသူသိတယ်။သဂရဂံပုဂ္ဂိုလ်ကသဂရဂံမိမဲ့ဖို့သိတယ်အနာဂံပုဂ္ဂိုလ်က အနာဂါမိမဲ့ဖို့သိတယ်ဟာယန္နာပုဂ္ဂိုလ်ကယန္နာမဲ့ကိုသိတယ်ဝိပဿနာအဲ့ဒီမဲ့မရသေးဖို့မရသေးတဲ့ဝိပဿနာရှုစဲပုဂ္ဂိုလ်ကသူ့ဝိပဿနာအသိမသိဘူးလားရုပ်ရဖြစ်ပြီးပြတ်သွားလို့မမြဲတဲ့သဘောတည်တယ်ဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောတည်တယ်ပုဂ္ဂိုလ်သတ္တဝါအတ္တအသက်ဝိညာဉ်ရလို့မရှိဘူးမပြတ်ဖြစ်ပြနေတဲ့ရုပ်သဘာဝနာမ်သဘာဝမျှသာပဲလို့အနတ္တကို သိတယ်ဘသူသိတာတော့ဝိပဿနာရှုစေယောဂီသိသည်ဟုတ်တယ်မဟုတ်လားအဲ့တော့သူတရားနဲ့သူသိကြတာပဲဒါကြောင့်ပိစတံဝိရိဒဘောကိုစီကိုငါသိရခံစားရသောတရားတော်မြတ်ပါပေ၏မသေးကြဘူးလားဒီနေ့မှပဲတရားရှိခိုးလို့ပိုးကောင်းသွားနော်ဟုတ်ကလား တရားရှိခိုးလို့ဒီနေ့မှပိုကောင်းသွားဘာကြောင့်ပိုးပြီးတော့သဘောက်ပေါ်သွားလို့နော်ဘာဖြစ်သွားလို့သဘောပေါက်သွားလို့နော်ဆိုဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြားသည်လောကုတ္တရာကိုပါမြတ်တရားသည် ပစ္စတံဝေရိတာဘောဝိညုဟိသစ္စာတိမြင်ပညာရှင်၈ပါးအရိယာများသည်သာလျှင်ပစ္စတံဝေရိတဘောကိုစီကိုငါသိရခံစားရသောတရားတော်မြတ်ပါပေတည်း So ဒါဖြင့်အဲ့ဒါလို့သိရတာဟာ အခုကျင့်တယ်ဆိုလို့ရှိရင် နောက်ဘဝကြမှာသိရတာလားဘလို့လဲအခုကျင့်ဟုတ်ကဲ့လားအဲ့ဒီအခုကျင့်အခု အကျိုးရတာဟာဝိပဿနာမှာကနည်းနည်းနှေးသေးတယ်အရိယာမေဖို့ကြတော့မြန်တယ် ဝိပဿနာလည်းပဲအခုကျင်လို့ရှိရင်အခုသမารိယလို့ရှိရင်အခုပဲချမ်းသာသွားတယ်တခါအခုသမารိယပြီဆိုလို့ရှိရင်အခုရုပ်သဘောနာမ်သဘောသိသလားသိသွားတယ်ဒီလိုမဟုတ်လားအဲ့ဒါကနှေးသေးတယ်ဟုတ်အရိယာမင်းနဲ့ဖိုးကြတော့သူဟာပိုးမြန်တယ်မက်စိတ်ကလေးဖြတ်ခနဲ့ဖြစ်ပြီးလိုက်တာနဲ့နောက်တစ်စိတ်အဲ့ဒီမက်စိတ်ကလေးပြက်သွားပြီးလို့နောက်တစ်စိတ်ဖြစ်ပြီဆိုရင်အဲ့ဒီစိတ်ဟာဖိုးစိတ်ပဲ ဖို့ဆိုတာကအကျိုးမက်စိတ်ကမက်စိတ်ထဲမှာပါတဲ့အသိဉာဏ်ကကိလေသာကိုပယ်တတ်ပြလိုက်ရောအဲ့တော့ကိလေသာငြိမ့်သွားရောလောဘဒေါသကိလေသာငြိမ့်သွားပြီဆိုတော့အဲ့ဒီမက်စိတ်ကလေးပြက်သွားပြီးတော့နောက်ကစိတ်တစိတ်ဖြစ်တဲ့အခါကျတော့နောက်စိတ်ထဲမှာခုနကိလေသာတွေရှိအောင်မလားအဲ့တော့နောက်ကကိလေသာတွေဟာကိလေနောက်ကစိတ်တွေဟာကိလေသာငြိမ့်နေတဲ့စိတ်တွေမဖြစ်ဘူးလား အဲ့ဒီကိလေသာငြိမ့်နေတဲ့စိတ်ဆိုတဲ့အကျိုးတရားဟာ ရှေ့ကမက်စိတ်ထဲမှာပါတဲ့ဉာဏ်ကကိလေသာကိုပယ်ပြစ်လိုက်လို့ဖြစ်ပေါ်လာတဲ့အကျိုးမဟုတ်လားအဲ့တော့ရှေ့စိတ်ကလေးဖြုတ်ခနဲ့မက်စိတ်ကလေးဖြုတ်ခနဲ့ပြက်သွားပြီတာနဲ့နောက်ကဖြစ်ပေါ်လာတဲ့စိတ်ထဲမှာကိလေသာကမရှိတော့ဟုတ်ကဲ့လားအဲ့ဒီစိတ်ကိုဖိုစိတ်လို့ခေါ်တယ်ဒါဖြင့်အဲ့ဒီမက်စိတ်ဖြစ်ပြီးတော့ဖိုစိတ်ဖြစ်တာဘယ်လောက်ကြာသလဲ တနာရီလားနှစ်နာရီလားတဘောအချလားဘလောက်ကြာချက်ချင်းပဲဟုတ်ကလားမစိတ်ပြက်ပြီးတာနဲ့နောက်ကဖို့စိတ်ဆိုတဲ့အကျိုးစိတ်ကလေးအကျိုးစိတ်ဆိုတာဘာလဲဆိုကိလေသာကင်းနေတဲ့စိတ်ကလေးပြောတာဟုတ်ကဲ့လားရှေ့ကမစိတ်ထဲမှာပါတဲ့ဉာဏ်ကတာကိလေသာကိုမပယ်တတ်ရသေးဘူးဆိုရင်နောက်ကစိတ်မှာကိလေသာကရှိသေးပဲဖြစ်နေမှာမဟုတ်လား အဲ့တော့သူဟာမက်စိတ်ရဲ့အကျိုးမဖြစ်နိုင်တော့ရှေ့ကမက်စိတ်ထဲမှာပါတဲ့ဉာဏ်ကကိလေသာကိုပယ်သတ်ပြလိုက်တော့နောက်တစ်စိတ်ဖြစ်လာတဲ့အခါမှာဖြစ်ပေါ်လာတဲ့စိတ်ထဲမှာကိလေသာမရှိတော့မပါတော့ဘူး။ဘာကြောင့်မပါခြင်းအကျိုးရတယ်လဲဆိုတော့ရှေ့ကမက်စိတ်ကကိလေသာတတ်လိုက်ခြင်းကြောင့်ကိလေသာကင်းတဲ့စိတ်ဖြစ်ခြင်းအကျိုးရတယ်။အဲ့ဒီအဲ့ဒီအကျိုးစိတ်ကိုဖို့စိတ်ဟုတ်တယ်မလား။ ဒါပေမဲ့လို့ဝိပဿနာမှာလည်းပဲဝိပဿနာတမာတိဖြစ်တယ်ဝိပဿနာဉာဏ်ဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအခိုက်အတန့်မှာကိလေသာ ဖြစ်သလားမဖြစ်ဘူးချက်ချင်းအကျိုးမရဘူးလားရတယ်ဒါပေမဲ့ तू ကတော့ပြန်ပြန်ဖြစ်နိုင်တယ်မက်ကပယ်တတ်လိုက်တဲ့ကိလေသာကတော့ပြန်ပြီးတော့မဖြစ်တော့ဘူးအနုပ္ပါဒနိရောဓ ဒါကြောင့်ဘဂဝတာဓမ္မောရှင်တော်မြတ်ဘုရားဟောမိန့်ကြားသည်မဲ့လေးပါးတရားတော်မြတ်သည်အဂါလိကော အချိန်မလင့်မဖြစ်မနေဖိုစိတ်ဆိုတဲ့အကျိုးကိုပေးခြင်းသဘောပေးတတ်သောတရားတော်မြတ်ပါပေသည်အချိန်မလင့်မဖြစ်မနေချက်ချင်းအကျိုးပေးသောတရားတော်မြတ်ပေသည်ဘာအကျိုးပေးသလဲဆိုတော့ ကိလေသာကင်းတဲ့ဖို့စိတ်ဆိုတဲ့အကျိုးကိုချက်ချင်းဖြစ်ပေါ်စေတယ်အချိန်မချဘူးဟုတ်ကဲ့လားဆိုဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြသည်မလေးပါတရားတော်မြတ်သည်အဂါလိကောအချိန်မလင့် မဖင်မနှေးချက်ချင်းအကျိုးပေးသောတရားတော်မြတ်ပါပေ၏ဆို အဲ့ဒါလို့ကိုယ်တိုင်ကျင့်ကိုယ်တိုင်သိကိုယ်တိုင်ကိလေသာငြိမ်ဆင်းရဲငြိမ်တယ်ဒါလည်းပဲအချိန်ဆိုင်ရနေဘူးကျင့်တဲ့အချိန်မှာပဲကိလေသာငြိမ်ဆင်းရဲငြိမ်တယ်ဆိုတော့တရားရဲ့သဘာဝတွေအဲ့ဒီသဘောတရားတွေကိုဘာကြောင့်များ သိရခံစားရတာတော့မြတ်စွာဘုရားကသာ စနစ်တကျ သေသေးချာချာမဟောခဲ့ရင်စနစ်တကျကျင့်တတ်ပါမလားမကျင့်နိုင်ရင်ဒီလိုသိနိုင်မှာမလားအဲ့တော့မြတ်စွာဘုရားတရားဟောကောင်းလို့ပေါ့မဟုတ်လားဘယ်သူတရားဟောကောင်းလို့တော့အဲ့ဒီတရားဟောကောင်းတာကိုပဲသွဲခါတော်လို့ခေါ်တာ သွက်ခါတော့သူကောင်းစွာ အခါတော့ဟောထားအပ်သောတရားတော်မြတ်ပါပေ၏တဲ့သွက်ခါတော့ကောင်းစွာဟောထားတဲ့တရားတဲ့ဘလို့ကောင်းတာလဲဆိုတော့အစမှလည်းကောင်းတယ်အလယ်မှလည်းကောင်းတယ်အဆုံးမှလည်းကောင်းတယ်ကောင်းခြင်းသုံးများနဲ့ပြည့်စုံအောင်ဟောထားလို့တဲ့အစကောင်းတာဆိုတာသီလကျင့်ညာသီလကျင့်မှ သီလစင်ကြယ်မှတရားထုတ်တဲ့အခါတမာရီဖြစ်မယ်ဟောသီလဆိုတဲ့အစကောင်းမှုလည်းဟောတယ်နောက်တမာရီစိတ်တည်ငြိမ်မှပဲယုတ်သဘောနံသဘောတိတက္ကဒိဋ္ဌိအတ္တဒိဋ္ဌိကင်းပြီးတော့ကိလေသာငြိမ်ဆင်းရဲငြိမ်မယ်ဒါကြောင့်စိတ်တည်ငြိမ်အောင်ကြိုးစားအထောက်ကြတမာရီအလဲဟုတ်ကဲ့လားအစကပါလေသီလအလဲက တမာရီအဲ့လိုစိတ်တည်ငြိမ်မှုတမာရီရပြီဆိုလို့ရှိရင်ခုနပြောတဲ့အတိုင်းရုပ်တဘာဝနာမ်တဘာဝအမှန်တိုင်းသိမလားဟုတ်လားအဲ့ဒီအသည့်တွေအစင်းမြင့်တဲ့အခါကျတော့နောက်ဆုံးမှမဲ့အသည့်ဖို့အသည့်ဆိုင်မသွားဘူးလားအဲ့ဒါလို့ဆိုလို့ရှိရင်ဆုံးရောပေါ့မဲ့အသည့်ဖို့အသည့်ရဖို့အားထုတ်နေတာမဟုတ်လားအဲမဲ့အသည့်ဖို့အသည့်ရတော့အဆုံးအဲ့ဒီတော့အသည့်ခေါ်တဲ့ပညာကအဆုံး ဘသူဟာအစလဲဘသူဟာအလယ်လဲဘသူဟာအဆုံးလဲဝိပဿနာပညာမဲ့ဖို့ပညာကအဆုံးအဲ့ဒီသုံးပါးလုံးကောင်းအောင်ဟောထားတဲ့တရားမှုတွဲခါဒဂုံနဲ့ပြည့်စုံတယ်လို့ခေါ်တယ်ဟုတ်ကဲ့လားဒါပေမဲ့ဘုန်းကြီးတို့တရားဂုံတော်မြန်မာပြန်မှာတော့အများသိလွယ်တာကိုထည့်ထားတယ် သခါတော်နာစဉ်ချမ်းသာကြင့်ချမ်းသာ၍ချမ်းသာမြတ်မှန်အေးနိဗ္ဗာန်ဟုဟောအစကပါတယ်တော့ဟောတရားမနာပဲနဲ့ကျင့်တတ်မလားလို့ရောက်လာတယ်ဆိုလို့ရှိရင်အလုတ်ပေးတရားနာရတယ်မဟုတ်လားမနာပဲနဲ့ကျင့်တတ်ပါမလား အဲအဲ့ဒီနာတော့အခါမှာလည်းပဲကိလေသာငြိမ်းတော့ချမ်းသာတယ်။နောက်လက်တွေ့ကျင့်တဲ့အခါကျတော့လည်းပဲကိလေသာငြိမ်းတော့ချမ်းသာတယ်။ကျင့်လို့မို့လို့မဉ္ဇဏ်ဖူဉ္ဇဏ်နိဗ္ဗာန်ရတော့လည်းကိလေသာငြိမ်းလို့ချမ်းသာတယ်။နာခြင်းအစကျင့်ခြင်းအလယ်မဉ္ဇဏ်ဖူဉ္ဇဏ်နိဗ္ဗာန်ရခြင်းအဆုံးဆိုတဲ့၃ပါးလုံး ကောင်းခြင်းနဲ့ပြည့်စုံအောင်မြတ်စွာဘုရားအဟောကောင်းလို့မို့ဒီတရားတွေဒီလိုသိရတွေ့ရကိလေသာငြိမ်းဆင်းရဲငြိမ်းရတယ်မဟုတ်ဘူးလားဒါကြောင့်တွက်ခါတဆိုတာမြတ်စွာဘုရားကောင်းစွာဟောထားတဲ့တရားဟုတ်ကလားဆိုဘဂဝတာဓမ္မောရှင်တော်မြတ်ဘုရားဟောမိန့်ကြားသည် မ၄ပါးဖူ၄ပါးနိဗ္ဗာန်ပရိယအာဖြင့်ဆယ်ပါးသောတရားတော်မြတ်သည်သွက္ခာတော်နာစဉ်ချမ်းသာကျင့်ချမ်းသာ၍ချမ်းသာမြတ်မှန် ဧနိဗ္ဗာန်ဟုသုံးတန်ကောင်းခြင်းပြည့်စုံလျင်အောင်ရှင်းလင်းဟောကြားတော်မူအပ်သောတရားတော်မြတ်ပါပေ၏ဂုံတော်6ပါးဟာလက်တွေ့အားထုတ်တဲ့ပုဂ္ဂိုလ်မှပဲရှင်းရှင်းလင်းလင်းသဘောပေါက်ပြီးတော့သိနိုင်သည်လက်တွေ့အားမထုတ်တဲ့ပုဂ္ဂိုလ်ကတော့သဘောတရားအနေနဲ့ အပေါ်ယံရှမ်းပြီးတော့ပဲသိတယ်နည်းနည်းနည်းနည်းမသိနိုင်ဘူးဟုတ်ကဲ့လားဒါကြောင့်အဲ့ဒီတရားဂုဏ်တော်6ပါးကိုမိမိတို့ကိုယ်တွေးအနေနဲ့စူးစူးနဲ့နဲ့ကြည်သိအောင်မပြတ်မလစက္ကန့်တိုင်းမိနစ်တိုင်းစူးစူးဆိုင်ဆိုင်စိစိဆက်ဆက်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင် တရားဂုဏ်တော်6ပါးမိမိတို့တဏ္ဍမှာဖြစ်ပွားနေသည်ဆိုတဲ့သဘောနားလေသဘောပေါက်နိုင်အောင်ကြင်ကြံကြိုးစားအားထုတ်နိုင်ကြပါစေ။